ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌29ရက်4လ69ခုနံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဟွန်းတို့သာသနာနဲ့ကျုံတဲ့အခါပြုတဲ့ဒါနကြတော့သီလပါရတယ်ဟင်ဟင်ဒါနပြုရင် သီလပါဟုတ်ကလားဒါမဟုတ်သီလဖောက်တည်ရင်ဒါနပါတော့နှစ်ခုပေါင်းမှဟိုတစ်ခုအကျိုးပေးမှာဟုတ်ဟုတ်ကလားဒါမို့တူတော်တော့ဟိုဥပုသ်ဆောင်သွားရင်ဒါနပံရလို့ယူသွားတာပဲဟုတ်ကဲ့တခုတော့လိုရမှာဟုတ်လားအဲ့တော့တို့ဒီသီလဖောက်တည်ရင်ဒါနပါသို့မဟုတ်ဒါနပြုရင်လည်းသီလပါ သူတို့နှစ်ခုပေါင်းဟင်ဘာဖြစ်လို့တော့ဒါနကဤသိကိုတာဝန်ယူ၍တိလကဘဝကိုတာဝန်ယူပြီဟင်အဲ့တော့တို့ဟိုလူပြီးဟိုနတ်ပြည်ကိုရောက်ဖို့ရာတို့ဒါနကတာဝန်ယူမှာလားတိလကလားအဲတိလကတာဝန်ယူမှာအဲ့တော့လူဘဝနတ်ဘဝရောက်တဲ့အခါအဲလူအစဉ်သားမင်းနတ်အစဉ်သားမင်းတုံးဆောင်ဖို့ကြတော့ဘသူကတာဝန်ယူမှာအဲသူတို့နှစ်ခုပေါင်းမှာဟောတကိစ္စလား ဟုတ်ကလားနှစ်ခုပေါင်းမှတကိစ္စဟုတ်ကလားဗျာဥပမာမဲ့တို့ဒါနတော့ပြုသည်တီလမပါလို့ရှိရင်တော့ပြည့်ပြီးတော့ရှိရင်ရှင်မပေါ်လေဟုတ်ကလားတို့တော့ဘဝအကျိုးပြီးမှမကောင်းဘူးဟုတ်ကလားတီလတော့ဖောက်တည်တယ်ဒါနမပါရင်တော့ဘဝအကျိုးပြီးတော့ဖြစ်ခြင်းဖြစ်မှာပေါ်လေတို့တော့ဟေ့ဟိုစီးသိအချမ်းမဲ့မှာပေါ့ဟုတ်ကလားဗျာတခါတို့ဒါနက ကိုချမ်းသာမှုကိုသူတာဝန်ယူသည်ဟုတ်ကဲ့ရုပ်ချမ်းသာမှုတယ်လားဒီဥမာမဲတို့ဟိုတိုက်ခဲ့ကားဟဲ့ဟိုရှိတဲ့ဟိုလူအဖင့်မြေသုံးဆောင်လေးတွေခံစားရင်ကိုချမ်းသာတာဖြစ်နေဟင်တိနာကသိချမ်းသာမှုကိုတောင်းယူသည်ဟုတ်ကလားဗျာအဲ့တော့တို့ဒီဟိုကိုတော့ချမ်းသာတယ်သိမချမ်းသာရင်ဟောကောင်းပါမလားကောင်းပါပါဟင်ဟုတ်လားသိတော့ချမ်းသာတယ်ဟေးကိုမချမ်းသာရင်ဟောဗျာ အဲဒါကြောင့်လည်းတို့ဒါနနဲ့သီလတော့တွဲလို့ပါလေဟုတ်ကလားဗျာမှန်ပါဗျာအဲတော့အဲ့ဒီဒါနနဲ့သီလတွဲလို့တာတောင်းတို့ဒါနကြတော့ဝတ်ကူမီတဲ့ဒါနနဲ့ဝတ်ကလွတ်တဲ့ဒါနနှမျိုးခွဲသေးတယ်ဟင်ဟိုတို့သာတော်ဝတ္တမိတိတာနဲ့ဝဝတ္တမိတိတာလို့ခေါ်ဟုတ်ကလားဝတ်မီတဲ့ဒါနနဲ့ဝတ်ကအကျွတ်လွတ်တဲ့ဒါနနှမျိုးခွဲဘူးလားဗျာ ဟင်ကွဲထင်လားဟင်အဲ့တော့တို့သာသနာတွင်နဲ့ကြုံတဲ့ပုဂ္ဂိုလ်ကြီးကြတော့ဟုတ်ကလားဝုတ်ကိုလေတိမဲ့ဌာနကိုပြုမလားသို့မဟုတ်ဝုတ်ကလွတ်ထမဲ့ဌာနကိုပြုမလားမင်းရင်တော့ဒီတိုင်းဖြေရပါလားလုံးရင်တာမဟုတ်တာဟုတ်ကလားဟင်ကြိုက်တာကောက်ဆိုခေါင်းကြီးတဲ့ကောက်ခိုင်းလုံတော့ပြန်အောက်ငုံလို့ဟုတ်တယ်နဲ့ဟဲ့ဟင် ဟင်ဟင်အဲအဲ့တော့ဝကလွတ်ချင်တယ်ဆိုရင်တို့ဟောသီလပါမယ်ငါးပါးနဲ့ပြည့်စုံပါမလားအနည်းဆုံး၈ပါး၉ပါး10ပါးဟင်ဟိုဒါနနဲ့သီလပြောရမှာမဟုတ်လားအဲ့တော့ဒီဒါနပြုတယ်တို့၈ပါး၉ပါး10ပါးဒီတော့ရွာမှာတယ်ဟဲ့မှန်ပါဗျာဟင်အဲဒီတော့ရွာမယ်တို့တို့၈ပါးတို့ဟာနဲ့ပြောရင်တော့ဗြဟ္မသီလခေါ်မယ်တယ်ဟဲ့ အပြမပါရိပိဋ္ဌာပုဂ္ဂိုလ်ထင်ရမှာထင်လားဗျာဟုတ်ကလားမှန်ပါဗျာဒီအပြမပါရိပိဋ္ဌာပုဂ္ဂိုလ်ဒီကနေ့နံပါတ်3ပိဋ္ဌာပုဂ္ဂိုလ်ပြောင်းယူတဲ့အတွက်ဝိကာလတို့တို့ပါလားနိစ္စကိတာတို့ပုဒ္ဒတယနာတို့ဓာတုသုံးကိုယူပါတာဟုတ်ဒါနဲ့ရှိပါဖြစ်သွားဒီတိုင်းတော့ကာဝေသူဆိုတော့၅ပါးပဲတယ်လေဒီကနေ့သုံးပါးတို့တာမဟုတ်ဘူးလားအဲ့တော့ဟိုအပြမပါရိပိဋ္ဌာပုဂ္ဂိုလ်ကြောင့်တို့အဲ့တော့တို့ဘာလို့ပါတာတော့ ဟိုနိသဂီတနဲ့မာလာကနာကိုနှစ်ပုတ်ခွဲရင်ကိုဘာကောမဖြစ်နိုင်ဘူးလားဘာလို့ရှိပါထားမဲ့ခင်ရှိပါနဲ့ဒေယောညီတဲ့ဒီလားဖြစ်လို့ဟုတ်ကလားဗျာဟင်ဟင်မဲ့ခင်ဒီလားနဲ့လျော်တဲ့ဒီလားဖြစ်လို့ဓမ္မတော့တို့ဒီဒီလားနဲ့ပြုတဲ့ဒါနာပြီးဝတ်ကျုံတဲ့ဒါနာဖြစ်ရမှာဖြစ်တယ်မှန်ပါဗျာဟင်ဓမ္မောရှိပါอยู่ပါဗျာကိုပါอยู่ရင်လည်းရတာပဲလေ ဟင်နှစ်ပါးကိုတစ်ပါးပေါင်းထားတာတယ်မှန်ပါပါသေတာဂီတာနဲ့မာလာကနာလေဟုတ်ကလားတက္ကတို့ကိုပါရောယူသေးတယ်လို့လားဟင်မေတ္တာသာကတိနာသေတာသာဆိုတဲ့စိတ်ဥပုတ်တစ်ခုထည့်လိုက်ရင်ဒီ၈ပါးကကိုပါဖြစ်မသွားဘူးလားဖြစ်ပါဗျာဟင်တို့တိပိဋကဆရာတော်ကတော့၈ပါးယူတယ်ဗျာမေတ္တာပွားကိုပါအလိုလိုရပါတဲ့ဟုတ်ကလားဗျာကိုပါယူမေတ္တာပွားဖို့၈ပါးပဲရမှာတဲ့မှန်ပါဗျာဟင် တော့ဟိုတို့မိသားသားကတိသားကရုပ်ဥပုပ်မှာမဟုတ်တာလားစိတ်ဥပုပ်ထင်တယ်ဟင်စိတ်ကလေးကိုဟိုမေတ္တာမပြတ်အောင်စောင့်အောင်ပါထင်မေတ္တာဘာကြောင့်ပြတ်လဲຢာကစိတ်ဝင်လို့ထင်မေတ္တာဘာကြောင့်ပြတ်ဒေါသစိတ်ဝင်လို့ထင်အဲ့တော့ဟိုတဲ့ရှိတဲ့မဲ့ဘယ်ပစ္စည်းနဲ့တွေ့တွေ့မိမိစိတ်မှာຢာကစိတ်ဒေါသစိတ်မဖြစ်အောင်မေတ္တာလေးကိုအမြဲတမ်းထိန်းကျောင်းနေရတယ်ဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့တော့သူကစိတ်ဥပုပ်ထင်ကျန်တဲ့ဟာတွေကရုပ်ဥပုပ်ထင်တယ် ကိုနဲ့နှုတ်နဲ့ကျိုးလွန်မှသူတဲ့တာကကိုနဲ့နှုတ်နဲ့ထင်တယ်ဟဲ့နှစ်ခုကျိုးလွန်မှအဲတန်တဲ့ရှိပါကဟိုကိုဥပုတ်ဟုတ်ကလားဟိုမေတ္တာသားကတိနာကစိတ်ဥပုတ်အဲတော့ကိုပါထင်တယ်ဟဲ့ဘာလို့อยู่တော့ဟိုဘုရားရှင်ရဲ့တရားတော်ကတို့လောကုတ္တရာတရားကိုပါထင်တယ်ဟဲ့အဲ့ဒါနဲ့လျော်တဲ့သီလဖြစ်အောင်လို့မှန်ပါဗျာဟုတ်ကလားဗျာတို့ခေပါကြတော့အရိယာသီလထင်တယ်ဟဲ့ဒါတော့သာမဏေတွေ တာမဏိယစပြီးတော့ကျင့်ကြရတယ်ထင်တယ်အဲ့တော့သူ့ကြတော့ငွေရစပယ်ရရပဲထင်တယ်ဘာဖြစ်လို့တော့တို့ရွာထဲမှာမြို့ထဲမှာဆိုရင်ငွေနဲ့ကြုံဖြစ်နေကြတာပဲလေဟင်တို့ကြောင်းတဲ့ခါဘာဖြစ်လို့တော့ငွေမဟုတ်ဘူးလားဗျဟင်ရုံတဲ့ခါဟုတ်လားဆိုင်ထွက်တာဟုတ်လားဘာလို့လို့ကြငွေဟုတ်ကလားအဲ့တော့တို့တော့ ငွေပေါက်လို့သေးတဲ့မသားရှိတယ်မြို့တော့ဖြင့်ငွေပေါက်လို့သေးတဲ့မသားများဟုတ်ငွေပေါက်မလားဟောငွေပေါက်လို့လားငွေပေါက်လို့လားမြို့ပေါ်မြို့ပေါ်မြို့ပေါ်ဟင်ဟင်တော်တော်ပေါက်ပါဘူးဟင်တော်တော်ပေါက်ဘူးလားမပေါက်ဘူးတဲ့တော့အာပေါက်တယ်လားဟိုကကဲဘာကမ္မသူတို့တို့တော့ကြောင့်ပေါက်ဘူးတဲ့ကြီးလားဟင်တော်ဘူးပေါက်သေးတယ် တွန်းအားပူပေါက်တယ်မဟုတ်ဘူးလားကဲပူပေါက်ကြတယ်ဗျာခင်ဗျာဟင်ဟင်ဟင်အဲအဲ့တော့တို့ဟိုသူဒီငွေဒီရံသူကိုမွေးတဲ့ဟာထင်တယ်ຢာကကိုသူမွေးတာထင်တယ်မာနကိုကောကျန်တဲ့ကိလေသာကိုကောအဲ့တော့သူ့ကိုပယ်ခြင်းအပြင်တို့ဒါအရိယာသီလမဖြစ်ဘူးလားဖြစ်ပါဒါဟောထေပါဗျထေပါကအရိယာသီလတွေပါတော့ပါရမီခေခြင်းနဲ့ညီအောင်တက်မလို့ မှန်ပါဗျာဟုတ်ကလားဗျာဒါရောဝတ်လွတ်တဲ့သီလတွေထဲမှာအဲ့တော့တို့ငါးပါးသောသိက္ခာပုဒ်ကလွဲလို့ကျန်တာဝတ်လွတ်သီလတွေထဲမှာဟဲ့ဒီသီလနဲ့ရှင်းတဲ့ဌာနကြမှာတို့ဘယ်နဲ့တော့လားဝတ်လွတ်ဌာနဖြစ်မှာတယ်ဗျာဟင်အဲ့တော့တို့ဒါနာပြုရင်နေဆို၈ပါး၉ပါး၁၀ပါးတခုကိုထိမ့်ပြီးပြုဘောကလွတ်ချင်တယ်ဆိုရင်ပြောတာလေလွတ်ချင်ပါလေဗျာဟာ လိုချင်လွတ်အောင်လုပ်ဖို့ဖူရဟင်လွတ်နေပြောတာလေအဲ့တော့ဒါနဲ့ပြီးသလားဆိုတော့ဒီသီလတွေထိရင်ပြီးပြီဟိဘာလို့ဖို့တော့စိတ်စင်ကြယ်ခြင်းလို့ထင်တယ်ကိုယ်ရဲ့နှုတ်ရဲ့စိတ်ရဲ့ရှိတဲ့တဲ့ကိုကိုယ်နဲ့နှုတ်နဲ့ချုပ်ရင်စိတ်တစ်ခုတည်းထင်ရတော့မှာလေဟုတ်ကလားဗျသီလကကိုယ်နဲ့နှုတ်နဲ့ကိုသူချုပ်ပြီးဆလာထင်တယ်အဲ့တော့စိတ်တစ်ခုတည်းကိုတို့ကျင့်နိုင်ဖို့ရတွေ့အဲ့တော့ဒီသီလတွေတမာရီအတွက်ထင်တယ်ဟိ အဲ့တော့တမာတိကတော့တခုရောသိတည်ကျင်တာဘာဖြစ်လို့တော့ဒီနေရာကြည့်ဒီနေရာရဲ့အရှိကိုသိချင်လို့မဟုတ်ဘူးလားဒါရင်တမာတိရောပညာအတွက်မဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့တို့သိခါစဉ်တဲ့ရမှာမဟုတ်ဘူးလားဗျာဟင်ဘုကလွတ်ချင်ရင်လေဟုတ်ကလားဗျာအဲ့တော့တို့သာလို့ဆိုရင်တော့ဘာတော့ညာဟိုတိဟိဥက္ကဋ္ဌရဲ့အရေးချင်းထင်တယ်ဗျာ တောမနာတညာနာတံပယုတ်အသင်္ခါရိကဖြစ်နေဟုတ်ကလားတောမနာတဟုတ်ကလားတောက်ရီကဲ့သို့ကြည်လင်းနေတော့သိဖြစ်ရမယ်ဆိုတော့တီလာမပါဘဲနဲ့ဒီသိကြည်လင်းနိုင်မှာမလားຢာကသိရှိနေဒေါသသိရှိနေကြည်လင်းနိုင်မှာမလားဗျာအဲအပမာရတတိမရှိလို့ကိလေသာတစ်ခုကိုမောဟသိပဲဝင်နေလားကြည်လင်းမလားဗျာအဲ့တော့တောမနာတာဆိုတဲ့ဟောတိဟိပုဂ္ဂိုလ်တူရဲ့ ဟောပထမဆုံးအင်္ဂါတွေသီလကတောင်ယူရတယ်လေဗျဟင်ဟုတ်ကလားဗျဟင်ဒါနဲ့သီလတိတ်ခါတယ်အဲ့တော့သီလတိတ်ခါပြီးရင်ညာနာတံပယုတ်ကိုလုတ်တဲ့အလုပ်ကိုညာရှင်ရလေကုန်မယ်ဟင်ဟင်တိဟိပုဂ္ဂိုလ်ဖြစ်မဲ့ပုဂ္ဂိုလ်ရဲ့မျိုးစိခေါ်တာသေရဏဟာမျိုးစိလေဟင်ညာနာတံပယုတ်ညာနဲ့ရှင်ရလေကုန်မယ်ထင်တယ် ဟုတ်ကလားဗျကဲဉာဏ်ဆိုရင်ဒါတို့ဒီညာဟိုသိခါသုံးပါးရဲ့ထုတ်ထိတ်တယ်ဗျဟင်အ ਨੇ ဆုံးဖြစ်ပြမြင်ညာတော့ပါလိမ့်မယ်ထင်တယ်ဟုတ်ကလားဖုံးကိုဖုံးတိုင်းမတူလိုက်ပါနဲ့ဖြက်ပြီးဆိုလိုက်ပါပြောတာထင်တယ်ဖြစ်ပြမြင်ကိုရှုတယ်ဆိုဖုံးဖုံးတိုင်းအကောင်လိုက်မတူလိုက်ပါနဲ့ပြောတာထင်ဟုတ်ကလားဟင်ဟင်းကိုရောဟင်းအတိုင်းမလိုပါနဲ့ဖြစ်ပြမြင်အောင်ကြည့်လှုပ်လိုက်ပါလို့ဆိုလိုတယ်ဟုတ်ကလားဗျာဒီလိုပဲတို့ဒီ ဆောက်တည်နေတဲ့သီလကြတော့ဟောသီလကိုလည်းဖြစ်ပြမြင်ရလိမ့်မယ်ထင်တယ်။ဘာဖြစ်လို့တော့ဒီသီလတွေစိတ်မင်းနေတာထင်တယ်။ကိုမင်းနေတာထင်တယ်။နှုတ်မင်းနေတာထင်တယ်။အဲ့တော့နှုတ်ဖြစ်ပြရင် तू ဒီသီလလည်းဖြစ်ပြမြင်ရင်လည်းသီလဖြစ်ရမှာပေါ့။ကိုမင်းနေရင်ကိုရောဖြစ်ပြမရှိဘူးလား။ဒီလိုဆိုရင်ဒီသီလတွေကိုဖြစ်ပြမြင်တဲ့သီလဖြစ်နေရမှာပေါ့။အာမဘာနေကသီလနဲ့မပြီးရဘူး။ဟုတ်ကလားဗျာ။ဟင်ပညာတက်မဲ့သီလပြောတာလေ။ ဟေ့ညာနာတံပယုံညာရှင်ရမှာကိုဗျာဟုတ်ကလားဗျာဟုတ်ပါဗျာဟင်ဟင်အဲဖြစ်ပြမြင်နေရမှာထင်တယ်ဗျာဟင်အဲမိမိကြံပြီးတဲ့ကြံပြီးမိမိပြောဆိုတဲ့ပြောဆိုမိမိပြုလုပ်တဲ့ပြုလုပ်အကုန်လုံးပေါ်ကိုဖြစ်ပြမြင်နေကြရမယ်ဒီလိုဆိုရင်ညာရှင်နဲ့ဒါနမဖြစ်နိုင်ဘူးညာရှင်နဲ့တိလာကောင်ဖြစ်နိုင်ဘူးလားဗျာဟောဖြစ်သွားဗျာဒါတို့တိပုဂ္ဂိုလ်ရဲ့ဒုတိယအင်္ဂါတင်တယ်ဟင် တတိယအင်္ဂါကအသင်္ခါရိကတိုက်တွန်းလို့လောက်တာမျိုးဖြစ်ပြန်ဟင်သူများတိုက်တွန်းရင်ဟိုတိုက်တွန်းသူစီရင်တာတဝက်ပါသွားလို့ဆိုကိုကလူလာလူတွေရတယ်တဝက်ဖယ်ရဟုတ်ကလားအဲ့တော့တိုက်တွန်းတော့ဟိုဗဇန်းနဲ့တိုက်တွန်းတာပဲမဟုတ်သေးဘူးညာဘသူတွေဘသူတွေတော့ဘယ်လိုဘယ်လိုလုပ်တယ်ငါဘယ်လိုလုပ်မှာဆိုဒါသူ့ရဲ့ဟိုလုံနေတာကိုလှမ်းကြည့်ပြီးတော့လုပ်တယ်သူ့အတူခိုးလုပ်တယ်ဆိုသူတိုက်တွန်းတာဟောဖြစ်မယ်မလားဖြစ်ပါဘူးဟင် နိုင်ဟိုသူများလုံးလို့လုံရင်ဟောကုသိင်နာပြည့်ရနိုင်မှာမလားဟင်အသင်္ခါရိကာရောဖြစ်နိုင်မှာမလားဟင်မဖြစ်နိုင်ဘူးဘသူတွေဘသူတွေတော့ဘယ်လိုဘယ်လိုသွားပြီးတော့အဲလှူးနေကြတယ်ငါတို့မလှူလို့မကောင်းသေးဘူးဆိုပြီးတော့ဒီလိုဆိုရင်ဟောဟိအသင်္ခါရိကလွတ်ပါမလားအဲ့လွတ်နိုင်ဘူးယာဟင်ကုသေနာပြည့်ဖြစ်နိုင်ဘူးယာဟုတ်ကလားဒါမှမဟုတ်တို့ အဲဒီလိုဒီလိုဒီနေရာဒီနေရာသွားပြီးဒီလိုလှူလိုက်လို့ရှိရင်တော့ဒီလောက်ဒီလောက်အကျိုးကြီးရမယ်ဆိုအမျော်နဲ့လှူရင်ငေါ့ရဟင်အဲ့တော့မျောတာကဟိုလောဘကိုရအကျိုးသိမှသိရနာပဲဒီလိုဆိုသူလောဘတိုက်တုံးလို့လောရတာအပင်ခါတွေကဖြစ်နိုင်မှာမလားလဲဖြစ်နိုင်ပါဘူးဗျဟုတ်ကလားဗျဟင်အဲ့တော့တိဟိတ်ပုဂ္ဂိုလ်ဖြစ်ခြင်းဟုတ်ကလားသောမနာတစိတ်ကလေးဒီ တောက်ရည်လေးဟာအေးလဲအေးကြည်လဲကြည်တယ်ဟဲ့ပေါင်းတော့ဟိုရည်သစ်နဲ့ထထခါခါပစ်ထားတာတယ်ဟဲ့တို့လည်းဒီဟိုတတိလေးနဲ့အပမာဒတတိနဲ့သီလကိုဟိုအထထခါခါစစ်ထားမှသောမနာတာဖြစ်မှာပေါ့ຢာကသိဒေါသသိဝင်ရဖို့ထင်လေဟင်ညာနာတံပယုတ်ညာရှင်ဖြစ်ပြမြင်မယ်ဖေးပါလို့လို့ကြောင်းလှူလဲလှူရင်းမတတ်နဲ့ကြောင်းကိုဖြက်ပြီးလှူဟုတ်ကလားဟင်ဟိုဒါကဝတ္ထုပဲပြောတာလေဟိုတို့ အလူကံပုဂ္ဂိုလ်တွေကဖြစ်ရအောင်မှာပဲထင်တယ်ဟဲ့ဟင်ဒီတိုင်းကြီးအတုံးလိုက်ခဲလိုက်ဘူးမလားအလူကံပုဂ္ဂိုလ်လည်းဖြစ်ခဲ့ရအောင်မှာတို့ကောအလူရှင်တွေကောအလူကံပွဲအလူရှင်ကလည်းဒီတိုင်းကြီးဟိုတို့ဘယ်နဲ့တော့အတုံးလိုက်ခဲလိုက်မလာခဲ့ကြနဲ့ကိုကိုကိုလည်းဖြစ်လာခဲ့ဒီလိုထင်မလားငါဝတ္ထုပုဂ္ဂိုလ်အကုန်လုံးဖြစ်ပြမြင်ကြရမှာပြောတာဟုတ်ကလားဗျာဟင်ဟင်အဲ့လောက်ကြီးကိုဟောတို့ညာလေးကလည်းပါရအောင်ညာ ဟင်ဟင်တိုက်တွန်းမှုလည်းမရှိအဲ့ဒါသာသနာတွင်းမှာပြုနိုင်တဲ့အခွင့်အရေးရှိတဲ့တို့ပါတယ်လေဝတ်လွတ်ဒါနမဖြစ်နိုင်ဘူးလားဝတ်လွတ်တီလာကောင်းဖြစ်နိုင်ဘူးလားဟင်အဲရနိုင်ပါမလားအဲ့ဒီတီလာမျိုးဒီကနေ့ယူတဲ့တီလာဘာတီလာတွေတော့နည်းအတန်းနည်းသွားသလားလို့ ဘယ်လိုကျွတ်မှာတော့ဘယ်လိုလုံးကြီးများချော့သွားမှာပါလဲဟင်ဟင်ဟင်ဒီကနေ့တို့ပြုတဲ့ဒါနတို့ပြုတဲ့သီလသည်ဟိုဝိဝဒနိတိတလို့ခေါ်တဲ့ဘုကအကျွတ်လွတ်ဖြစ်တဲ့သီလအကျွတ်လွတ်ဖြစ်တဲ့ဒါနဖြစ်နိုင်မလားဒီကနေ့ဘယ်နည်းနဲ့ဖြစ်မှာတော့ဖြစ်ခဲ့သလားအာအာဟုတ်ဒီမောင်ပြဟင် ထင်မောင်များတို့တော့ဟင်လုံတော်ဘူးဟေ့ဘယ်နဲ့တော့လူနိုင်မမလားအဲ့ဒီတိုင်းဟင်မေးလို့ရဘူးအေဘလူဟင်ဘယ်သူမှလည်းမေးလို့ရဘူးကြာဟင်ဟင်ဘူဒီတွေရှေ့ထောင်မေးရတယ်လို့ပဲဟင်ဟင်ဟင်အဲ့တော့သူတီလာဖောက်တည်တဲ့မိမိဖောက်တည်တဲ့တီလာကိုဖောက်တည်ဓမ္မတီလာရဲ့အကျုပ်ခံပါရမယ်ဒါနာလည်း အဲဒါနကိုဒါနနဲ့တူအောင်ပြုတတ်မှဒါနရဲ့အကျိုးကိုတို့ခံစားလို့ရှိရဲ့ဗျာဟုတ်ကလားမေယိုဖလားဖြစ်ခင်လေဟုတ်ကလားဟိဟင်ပြီးတော့ဆရာသမားတွေပြောလို့လူကြီးမိဘတွေပြောလို့လိုက်လို့ရတဲ့ဒါနာမျိုးသီလမျိုးဖြစ်ခင်လေဟင်ကိုယ်ပိုင်ညာနဲ့ပြုတဲ့ဒါနာမျိုးဖြစ်ရမယ်ထင်မလားဟင်ကိုယ်ပိုင်ညာနဲ့ဖောက်တည်တဲ့သီလမျိုးဖြစ်ရလိမ့်မယ်ထင်မလား အဲ့တော့တို့ဒါနရဲ့တတ္တိကိုကြည့်ရင်ဒါနပြီးသွန်လွတ်တာတယ်လေရယူတာလားသွန်လွတ်တာလားသွန်လွတ်တာသွန်လွတ်တာဟုတ်ကလားဟုတ်ပါဟင်ဟုတ်ကလားဟိဟိုတော့ဒါနကိုဟိုဒါနလို့ခေါ်ခါတဲ့ဝတ္ထုပစ္စည်းကိုလက်ကသွန်ပြီးတာနဲ့ငါပစ္စည်းမဟုတ်ဘူးဆိုစိတ်ကအစွဲကိုလည်းလွှတ်ရလေဦးမယ်လွှတ်နိုင်ပါမလားဟိဟောပါဗျာကဲတို့ဒီဟိုမုံလေးတစ်ခုခွန်လေးတစ်စုံကတော့ လွတ်နိုင်တယ်ဗောဗျကြောင်းကြီးများဆောက်ပြီးရင်ဘယ်လိုနေမလို့အဲဘယ်လိုများဆုံးလို့မှာတော့ကြောင်းမာကြီးကြောင်းမာကြီးဆိုဘယ်နဲ့နေမလဲဟာဟင်ဟုတ်ပါဘူးဗျဘေးကများအဲလိုများကြောင်းမာကြီးကြောင်းမာကြီးဆိုရင်မဲ့သွားမှာလားငါကြောင်းမဟုတ်ဘူးငါလာပြောနဲ့ဒီလိုလားဟုတ်ပါမလားဗျာဟင်ဒါယိုကြောင်းတကာကြောင်းမာကြီးတွေလာနေတဲ့အချိန်များအဲ့ဒီဘောကိုတခါတည်း အဲဟိုတို့အမိုက်သေးနဲ့ပွားလို့ဘယ်နဲ့တော့အညစ်ပါအိုးမဲဒီနဲ့ဘာနဲ့မတော်ရရောလောက်ထားလိုက်ရရင်ဟင်အာဟုတ်ပါမလားစာကြုံနဲ့မိမထင်တယ်ဗျာဟင်အာမခံတော့ရေလွန်းတယ်စာကြုံနဲ့မိမထင်တယ်ဗျာဟင်ဘယ်တော့နှစ်ဖဲရန်တသိခေါင်းနဲ့ကပ်ပြီးကိုပြောခိုင်းမှထင်ဟိဟင်တခါတည်းရည်သက်မှချအံပြီးသေးဘူးကလေးတွေက ဟိုเจ้าတိုင်းကြီးဦးမဲတွေနဲ့လာတုတ်သူကတုတ်ဓာတ်နဲ့ခုတ်သူကခုတ်ဖြစ်နေမယ်ဗျာလုံတော်ဗျာဟောဗျာလုံတော်ဗျာနော်20ရံလည်းပြုတ်သွားခင်ဗျဟောဗျာဟုတ်ကုန်မဟုတ်သေးဘူးလေတိုးကိုမခံနိုင်တာဗျာဟိဟိအဲ့တော့ပြည်စည်းကိုသုံးပြတာနဲ့တကယ်နဲ့ငါပြည်စည်းဆိုတဲ့အစွဲကိုလွတ်ပြလိုက်ပါဒါဒါနရဲ့တာတိထင်လိုက်ဒီလိုဆိုသူ့မှာ ဟိုဥပါဒံရှိသေးလားအဲသူ့เจ้าကိုအမိပြုပြီးဖြစ်မဲ့ဘဝရအောင်မလားခွာပြီဒါကိုလွတ်တယ်လေဟင်သို့မဟုတ်เจ้าမလူဘူးเจ้าလူမဲ့ပိုက်ခံလေးပေါ့ကိုငါငွေဆိုတဲ့အစွဲရှိနေဒီကနေဘဝမရနိုင်ဘူးလားအဲ့တော့ဒီငွေဘောဖြက်ပြီးပြစ်လိုက်တဲ့အတွက်ဥပါဒံကြောင့်ဘဝပေါ်မလာဟောသွားတော့ဒါဝေဝဒနိတိတာထင်လေဟဲ့ဟုတ်ဟောတို့သီလကြပြန်တော့လေဒီတိုင်ပဲဗျာ တိလကစောင့်ပြီးတာထင်တယ်ဟင်ပါဏာတိပါတာအမဖန်တိရရပါလားဟောဗျာဟင်တိလကစောင့်ပြီးတာလေစောင့်ပြီးမှုမှမရှိသေးသလားပါဏာတိပါတာအမဖန်တိနဲ့ရရပါလားဟင်ဟင်ဒီတို့ဒီကနေ့ဥပုသ်ဆောင်ပါတယ်လေဥပုသ်ဆောင်တာဒါတိလဆောင်တယ်လို့ပြောတာထင်တယ်ဥပုသ်ဆိုတာဒီကနေ့အတွက်ကိုအာယုံဟိုစိတ်သုံးပါမှာ မျက်စိရှိမြင်မယ်ဘာလဲလို့လိုက်မဆုံးစားဟုတ်ကလားဟင်မိမိစိတ်လည်းအာယုံနောက်ကိုပန်သွားဘူးမျက်စိကတစ်ဆင့်ပေါ့လေအာယုံနောက်ကကပ်ပါလေးပါထားရှိတဲ့ကိလေသာလည်းမိမိစိတ်ကိုဝင်ကပ်ခွင့်မရအောင်ဆံရတကားပေါက်ကတတိလေးနဲ့စောင့်တာအဲ့ဒါဥပ္ပစောင့်ပါတယ်ဟုတ်ကလားနာကအတန်းကြရင်နာမှာတတိစောင့်အောင်မယ်ဟင်နှာခေါင်းကအနာရရင်နှာခေါင်းကတတိနဲ့စောင့်အောင်မှာတယ်ဟင်စားရင်ရှားထိရင်လက် အဲဘဝနဲ့ထင်ရင်ဘဝဒီလိုထင်တယ်ဟဲ့ဟင်ခန္ဓာတကားပေါက်ကတတိနဲ့ဆောက်မိမိစိတ်လည်းအပြင်ပန်သွားဟုတ်ကလားအပြင်ကအာယုံနောက်ကကပါဠိဘာသာရှိတဲ့ကိလေသာလည်းမိမိဘက်ကဝင်စိတ်ကဝင်မကဘူးဒါတောင်းစည်းတာထင်တယ်ဟဲ့အဲ့တော့ဘာနာတိဘာသာအမဘန္တိရပါလားဟုတ်ကလားဗျာဟင်ဟင်ဒါသိဘူးရတော့အဲ့တော့တို့ဒီသီလက စောင့်သီးတာကဘု து တော့ခုနတို့ပြောတဲ့ပညာနောက်ကကပ္ပါလိဘာသာရှိတယ်ယာကနဲ့ဒေါသတာမှာတယ်ဟုတ်ကလားဒီယာကနဲ့ဒေါသဘာကြောင့်လာတယ်မသိတဲ့မောဟကြောင့်ထင်တယ်ဗျာအဲ့တော့ဒီမောဟကိုဝင်ခွင့်မရအောင်အပမာရတတိနဲ့မှားမှာမဟုတ်ဘူးလားဗျာဟုတ်ကလားအဲ့တော့တို့ခုယူခဲ့တဲ့သီလအကျိန်ပေါင်းတိုက်ဆိုဒီယာကဒေါသနဲလာပြီဗျာတကယ်တော့သီလရဲ့အာနိသင်တိုင်းစောင့်စည်းမှုဆိုတာကိုအကောင့်ထဲပေါ်ခဲ့ရင်အခုလောက်ဆိုတော်တော်နဲလောက်ပါ နေပြီမဟုတ်ဘူးလားဟင်ဟုတ်ကလားလူကြီးလေကြီးလေဗျဟင်ဟိုကိုတော့ငါတယောက်တည်းတော့ငါဟိုဒီလောက်မကြည့်ဘူးထင်တယ်အဲနေဟဲမရဟဲဆိုတော့ဘယ်နဲ့သေးလာလားကြီးသွားအဲဟောပြသားတယောက်ဟောပြသမီးတယောက်ရလာတော့အဲသားတွေသမီးတွေဟာဟိုအကောင်ကောင်ပြိုင်ပြိုင်ကနေပြီးတော့နောက်တစ်ခါတည်းမြီးတွေရလာဗျဟင် ဘယ်နဲ့တော့အခုတို့ဟာတွေကြီးလာလားသေးသွားလားဘယ်မတုံးသေးလားဟင်တို့အဟုတ်ရဟိုဟာမတူအောင်တရုပ်ပြတွေများဟန်တူပါဟင်အဟုတ်ရလားတရုပ်ပြလားအဖွားကလေးပို့ဆိုးမှာဘာသူပို့ဆိုးလို့မန်းလေးပို့ဆိုးထင်လားဘာမှန်လားပါလေဗျာကဲဟင်ဟင်အဲ့တော့တော့သီလကိုလည်းသီလနဲ့တူအောင်စောင့်စည်းမှဝတ်ကျွတ်ဆိုတဲ့ခုနက ဝေဝတနိတိတာသွားမှာတယ်ဟဲ့ဒါနကိုလည်းဒါနနဲ့တူအောင်သွန်လွန်မှတယ်ဒါမှဝေဝတနိတိတာဟင်ငါငါပစ္စည်းငါပိုင်းတယ်ဒါဝင်ဝင်မရအောင်တယ်ဟဲ့တို့မို့ငါဝတ္ထုပုဂ္ဂိုလ်ဒါတွေအကုန်လုံးဖြည့်ဖြည့်ဖြစ်ထားခဲ့ပြီးတော့စေတနာလေးတစ်ခုကိုယူသွားမှတယ်ဟဲ့မသိကျနိုင်ဘူးလားဟုတ်ကလားဟင်မသိကျနိုင်ဘူးလားဗျာအသိကျနိုင်လေဥမာမဲ့တို့မုံလုတ်တဲ့နေရာမှာမုံရေးရဲဒေအိုးရဲရောင်းမရဲ ဒီသုံးခုပေါင်းပြီးတော့မုတ်လုတ်ထားဟုတ်ကလားအဲ့တော့အဲ့ဒီမုတ်ကိုရောင်းပြီးတော့ငွေတမတ်ငွေကတမတ်ယူသွားတယ်လို့ဟောဗျအဲ့တော့ငွေစင်တမတ်ဆိုတော့အညီချင်းမစင်ကြဘူးလားဟုတ်ကလားဟဲ့တကယ်လို့တဲ့အိုးကြီးကင်သွားရောင်းမကြီးကင်သွားရင်ငေါက်ကင်သွားရင်အဲ့တော့ငါဝတ္ထုပုဂ္ဂိုလ်သူတို့ကိုအခြေခံပြီးဒီစေနာသင်ကျေတဲ့စေနာလေးတခုတည်းယူသွားမှာဟုတ်ကလားဗျာအညီချင်းမရှိတဲ့ဟာလေအဲ့လိုယူသွားမှတော့ဟောဝလွတ်တဲ့ဒါနဖြစ်နေတယ် ဟင်ဝုတ်ကလွတ်တဲ့သီလာကောင်းဖြစ်နေလားဟုတ်ကလားအခုတို့ဒီကနေ့ဟာတော့လွတ်လောက်တဲ့ထင်သေးကြပါမလားအာဟုတ်ပါမလားဗျာဟင်ဟင်သေးကြပါမလားဗျာဘယ်နဲ့တော့ဒူီလာတိလာဒီနေ့ကြောတိပတိတာနေတိမျိုးသိဖြစ်တဲ့သီလာဒါနတို့ပြောပြီးပြီလေဟင်တတိမှာပါရင်တွေးပဲထင်တယ်ဟဲ့ဟင်ဟုတ်ကလား ဟင်းတို့ဟိုတတိလည်းပါဘူးဗျာလောဘလည်းမกินဘူးဗျာတောကလည်းမกินဘူးဆိုရင်တော့ဘာဟဲ့မှကိုရှိအောင်မတူဘူးဗျာဟင်ဘာမှမရှိတဲ့ဒါနတွေလည်းရှိသေးတယ်တို့ဆိုင်ပေါ်ပူဆိုးသေးတယ်အလူခံကလည်းဟိုသေးတယ်ဆိုတော့ပေါ်တယ်တော်လေးလာပြန်ပြီးခွက်ကလေးနဲ့ဟုတ်ကလားဘာလူပါညာလူပါအဲဒီကလည်းအယောင်းဝင်တဲ့အလုံးရှုံတော့အကျွေလေးတွေဘာလုပ်ထားဟင်ဟင်ဟင်ဟိုတို့အကျွေလေးတွေခတ်ထားတော့အလူကမာသဒီကလူရင်းမနဲ့ကြောင်းဆိုတော့ ဒီကအလှူကလည်းဟိုအလုတ်ကလည်းပြက်ဘူးထင်တယ်အကြောင်းပဲဟင်လောဘတတ်လိုက်သလားဟဲ့အဲ့ဒေါသဟောဟဲ့မောဟဟောတိုင်းပဲနဲ့တော့ဘာဟိတ်ပါတော့ဟင်ဘာဟိတ်မှမပါတာတွေကလည်းမနှဲဘူးနဲ့တူတပြားဟင်ဟင်အဲ့ဒါတွေကဘယ်လောက်များတော့ဟာအာဟာသေးတယ်လိုက်တပြားပွားလဲချပြားပြီးကြံနေသေးတယ်ဟုတ်မဟုတ်ပါဘူးဗျာ ဟင်တို့ရွှေဘိုလွတ်တယ်မဟုတ်ဘူးလားလုံဘူးဗျာဟင်လုံဘူးဗျာသူတို့ဟင်ဟင်အဲ့တော့တို့တိဟိတ်ဒါနာမျိုးဖြစ်ရမယ်ဟုတ်ကလားဗျာသီလကတော့တိဟိတ်သီလမျိုးဖြစ်ရမယ်ဓမ္မလာတို့ဘောကသင်ကျဲတဲ့သာသနာတွင်နဲ့ထိုက်တန်တဲ့ဒါနာပြုခွင့်သာသနာတွင်နဲ့ထိုက်တန်တဲ့သီလဆောက်တည်ခွင့်ရမှာပေါ့ဒါဆိုတည့်ရက်ဆိုဆိုတော့ခရင်ပေါက်နိုင်ဘူးလား ဟောတခါပြုတ်ရင်ပြုတ်တော့ဟောခရင်ပေါက်နိုင်ဘူးလားဗျာအေးအဲ့လိုပေါက်မယ်ဗျာဟင်အဲ့တော့တို့ဟာတင်ပါလားဝိရူရာတို့ဖြစ်တင်တာပဲဗျဟင်အဲ့ဒီမတိုင်ဘူးကုံတယ်လေးယောက်ဟုတ်ကဲ့အဲတော့ကုံတယ်လေးတော့ရောင်းဝယ်လောက်ထားနေမှာပေါ့သူတို့ကိုးွယ်တာကယသိ၄ပါးရှိတယ်ဗျဟုတ်ကလားယသိ၄ပါးအဲအဲ့ဒီယသိဟိုသူတို့ခေတ္တကတော့ သီလသိကျတဲ့ယသိတွေကိုဗျဟိုအဘိညာဉ်နဲ့ဟိုဟိုသွားနေတဲ့ယသိတွေဟိုကိုယ်နဲ့တယောက်လည်းယသိတစ်ပါးကြတစ်ပါးကြကိုဗျဟင်အဲ့ဒီဂုံတယ်၄ယောက်ကလည်းမိတ်ဆွေတွေတငယ်ချင်းတွေပါပဲဟင်အဲ့တော့ဟိုယတိတစ်ပါးကတရားပြီးသွားသွားပြီးတော့တွတ်နေတယ်အဲ့တော့သူသုံးငံလာလို့ရှိရင်သူ့သုံးတကာကမေးတယ်ဟိုတပိ ဘယ်သွားတော့နေကြပဲအရှင်ဘုရားဘယ်သတင်းသုံးလုံးဘယ်လိုနေတော့မေးတော့အဲငါနေတတ်တဲ့အချိန်ကြရင်တော့တရားပြီမှာငါသွားနေတယ်။တိုင်းဘုရားအရှင်ဘုရားတရားပြီကဘယ်လိုဟာတော့မေးဟုတ်ကလား။ဟင်အဲ့တော့ဟာတရားရဲ့ဟိုသီးသိမ်ကောင်းပုံကောင်းနီးသူကဟိုသူတွေ့တဲ့အတွေ့အကြုံတိုင်းသူဟောတော်အဲ့တော့သူကုံတယ်ကလည်းပဲအဲ့ဒီတရားပဲတည်ရယူသဘော ဟိအဲ့ဒါနဲ့ဒါနာပြုအဲ့ဒါနဲ့ပဲသီလဆောက်ဒီတရားတောင်းတတာတယ်လေဟိဟိဟိတရားတရေယူတော့ဟိဟိုရသေးတပါးကြတော့ तू ကဂလုံးကြီးသွားသွားပြီးနေတတ်မယ်ဟုတ်ကလား तू ဘိန်းရှင်တွေကိုအဲ့တော့ဆုံးကလာတော့သူ့ဂုံတွေကမေးတဘောဗျာရှင်ဘုရားနေတတ်တော့နေတော့ဘယ်သွားတရင်သုံးတော့မေးတယ်အဲ့တော့ဟဲ့ငါကဂလုံးကြီးကြော့ ဟုတ်ကလားအဲ့တော့ဂလုံးကြီးကအရှင်ဘုရားဘယ်လိုဟာဟိုသီးသိမ့်နေဘယ်လိုကောက်တော့မေးတော့တယ်သူဂလုံးသူကလည်းသူရောက်ဖူးတော့သူသီးတော့ပြောနိုင်မှာဗောဗျာအဲ့တော့ဂလုံးကြီးရဲ့ဂလုံးမင်းသီးသိမ့်ကြီးကျယ်ပုံနေဒါတွေဟောဗျာဟင်အဲ့တော့ကုန်းမေကလည်းဒါလောက်ကြားဘူးတော့ဒါလောက်ပဲဆွဲမှာဗောဗျာသူကလည်းဂလုံးမင်းတရေရိုးရောဗျာဟင်အဲ့တော့သူပြုတဲ့ဒါနသူပြုတဲ့သီလက ဟိုဝုတ်ကျုပ်ဟုတ်ကလားခုနတရားဟောဝုတ်ကျုပ်ဟုတ်ဘူးနောက်တို့တတိယရသိကြတော့အင်းသူကကိုငကားပြီသွားသွားပြီဟင်နေတမ်းလေဟုတ်ကလားဗျာအဲတို့အဲ့ဒီကနေပြီးသွန်ခါတော့အဲ့ဒီတတိယဂုံတဲ့ပြီနေမှာပေါ့လေအဲ့တော့ရှင်မယားနေတမ်းတော့ပဲသွားသွားယူနေတမ်းလေမေးအဲ့တော့ဟဲ့ငါဟိုငကားပြီသွားပြီးတော့နေတမ်းလေ နေသားမယ်ဆိုတော့နေခိုတာပြောတာထင်လေဟင်အဲ့ဒီသွားတယ်ဆိုတော့အရှင်ဘုရားနဂါးပြီးကဘယ်လိုပြည်သိရှိတော့ဘလောက်ကောင်းတယ်လို့မေးတော့သူကလည်းနဂါးပြီးလောက်ရောက်ဖူးတာကိုနဂါးကောင်းကြောင်းပြောမှာပေါ့အဲ့တော့သူ့တကာကလည်းနဂါးကောင်းကြောင်းလောက်ကြားဘူးမှာပေါ့ဟုတ်ကလားသူ့ဆရာကနဂါးကောင်းကြောင်းလောက်ပြောတော့သူ့တကာကလည်းနဂါးကောင်းကြောင်းလောက်ပဲပြီးမှာရအဲ့တော့လေသူကလည်း အဲနဂါတရေယိုးပြီးတော့ဒါနမှုသီလမှုပြုတဲ့တရားဟုတ်ခလားတက္ကနာယတိတပါးကြတော့သူဟာတို့ကောရဗျအတိုင်းထင်တယ်ဟိဟိကောရဗျကောရဗျပြီးသွားရှိသေးလေအဲ့ဒီသွားသွားပြီးနေတတ်လေအဲ့ဒီကောရဗျမင်းရဲ့ဥယင်ထဲမှာဟုတ်ကလားဗျမှန်ပါပါအဲ့တော့ပြန်လာသုံးခါတော့သတုထဟိုကုံတွေကမေးတဘောရှင်ဘုရားနေတတ်တော့ပဲသွားသွားတတ်တော့ဟဲ့ငါက ဟိုကောရရတိုင်းမှာသွားပြီးတော့အဲ့ဒီဥယျာဉ်မှာပဲနေတတ်တယ်ပြောဟုတ်ကဲ့အဲ့တော့တို့သတုထကုံတွေကလည်းအဲ့ဒီသတုထရသိမိတာပေါ့အရှင်မယားဟိုကောရရတိုင်းကဘလောက်စီကားလို့ဘလောက်ထိချမ်းသာတယ်လဲမိတော့သူကလည်းယသိကလည်းကောရပြအတိုင်းတော့ရောက်ဖူးတာဟုတ်ဗျာအဲရောက်ဖူးတော့ကောရပြအတိုင်းကြီးရဲ့စီကားဘုံဟိုကောင်းစားဘုံနေအကုန်ပြောပြတော့သူ့ဖျားဆုံးမတော့ပဲသူသိတယ် အဲ့တော့သူကလည်းကောရပြတိုင်သွားပြီးသေယူပြီးတော့ဒါနမှုတိလာမှုတွေပြုသည်အဲ့တော့ဒီယတိလေးပါးကိုအမိပြု၍ဖြစ်တဲ့ဒီကုံမဲ့လေးဦးရဲ့ပြုတဲ့ဒါနကျင့်တဲ့တိလာသည်ဝတ်ကအကျော်လားဝတ်အစော့လားဝတ်စော့တိလာတို့ကဘယ်လိုကြီးများထုတ်လိုက်မှာပါလဲကြည့်ပါဦးတော့ဟင်အောင်မဗနာမြန်လို့လို့ရှုလိုက်ပါပါလေဟင် ဟင်ဟုတ်ပါပြီဗျာဟိုသမင်းကောင်းကြီးသမင်းဟောင်းတို့ညီအောင်ဘယ်လိုလုပ်ကြည့်နေမှာညာရင်းအောင်လုပ်ရမှာဘာတဲ့ဘာတဲ့ဘာတဲ့အောင်မအင်းဘယ်နဲ့မှသူညာကြီးဝင်မှာပါလိမ့်ဟင်မေဦးမပါလဲပြီးတော့ဟင်ဟင်ဟုတ်ကလားဟိအဲ့တော့တို့ဟိုဒီအကောင်းကြီးကိုကြောင်းကောင်းကြီးကိုကြောင်းဟောင်းအောင်မြင်ဖို့ဟုတ်ကလားဆုံးကောင်းကြီးကိုဆုံးဟောင်းဖြစ်အောင်မြင်ဖို့ဟုတ်ကလား သင်္ကန်းကောင်းကိုသင်္ကန်းဟောင်းတဲ့သူဖြစ်အောင်မြင်ဖို့ဆိုတာတာမန်ညာနဲ့ဟင်တော့ယာကဝင်နေတဲ့ညာနဲ့ကောဒေါသဝင်နေတဲ့ညာနဲ့ကောအဲမောဟဝင်နေတဲ့ညာနဲ့ကောမရနိုင်ဘူးဟုတ်ကလားဗျဒီအကောင်းကြီးကိုဖြစ်ပြမြအောင်ယူရမှာဟုတ်ဗျပြီးတော့လဲတို့ဒီကြောင်းလူလူသင်္ကန်းဆွမ်းသိပါလူလူဒီပေါ်ကိုမိမိအလွန်အမင်း ဟိုตาရံတက်တက်ပြီးတော့မှပြုတ်လုထားတာလေကြီးတယ်ဟုတ်ကလားအဲ့တော့ကိုလှူတဲ့ဒါနဝတ္ထုပေါ်မှာဟုတ်ကလားตาရစိတ်กินမกินဆိုတာသူ့ကိုตาရစိတ်ကိုခွာပြီးမလွန်နိုင်သမျှဟောအဟောင်းကိုမြင်နိုင်မှာမလားဟင်အပြက်ကိုမြင်နိုင်မှာမလားဒီလိုတို့တို့အဖြစ်တော့ပဲမေးတင်နိုင်လေအကောင်းမြင်နေကြအဖြစ်ပဲမေးတင်ဦးမလေးဟေးအကောင်းမှအဟောင်းတို့ဟုတ်ကလားကြောင်းကောင်းကြီးကျင်တဲ့အဟောင်းထိမြင်နိုင်မှထင်တယ်ဟဲ့ ဒါမှအဖြစ်ရောအပြည့်ရောအဲ့လောက်ဆိုတော့တို့ပဲနဲ့တော့ຢာကရှင်သောစိတ်မဖြစ်စီရဒေါသရှင်သောစိတ်မဖြစ်စီရမောဟရှင်သောစိတ်မဖြစ်စီရဟုတ်ကလားအမြဲတမ်းတတိရှင်သောစိတ်ကဖြစ်စီရမည်ဟုတ်ကလားဗျာဟင်တတိရှင်နေရင်တီလာကောမစင်ကျင်နိုင်ဘူးအပမလာတတိရှိနေရင်ဟုတ်ကလားဗျာတရဏဂုံသုံးပါးတစ်ပါးပါပါနေရမှာပဲဟင် အဲ့တော့တို့ဒေါမနတာကောင်းဖြစ်နေဘူးလားညာနာတံပယုတ်ကောလားအေးဖြစ်နေတာပဲဟိုဘက်ကအသင်္ခါရိကနဲ့ပေါင်းလိုက်ရင်ဒါတို့ဝတ်လွတ်ဖြစ်နေတာပဲဗျအဲ့တော့သူတို့တော့ဖြင့်အခုဆရာများကဒါလောက်ပြောတော့သူတို့လည်းဒါလောက်သိတော့ဒါလေးနဲ့သိသွားကြဟာရောဟင်အဲ့တော့ဥပဒံတိုင်းဘဝကြားလိမ့်မယ်ထင်တယ်အဲ့တော့ဟိုတို့တို့ တရားတရေယူတဲ့တကားကတော့တရားမင်းသွားဖြစ်ဟုတ်ကလားဂလုံတရေယူကြီးကလည်းဂလုံမင်းသွားဖြစ်ဟုတ်ကလားငကားတရေယူကြီးရောဟိဟိုကောရပြတရေယူကြီးကဟောဟောသွားဖြစ်ရဟင်ဟုတ်ကလားဒီလိုဆိုတရားပြီကဒုခေါ်တာလားဒုအစွဲကတရားပြီပို့တာလားဟုတ်ကလားဗျာဟင်ဒါကတို့အထက်ပြောတာပေါ့လေဟုတ်ကလားခုနပြောတဲ့ဟိုဂလုံးကြီးငကားကြီး ဟုတ်ကလားအင်းခေါ်ရပြပြီဒါအထက်ပြောတာပါဒီအတိုင်းပဲဟိုငရဲနဲ့ပြောလို့ရှိရင်ငရဲကဒုခေါ်မှာလားဒုတဲ့ရှိတဲ့ဒေါသကပုတ်မှာလားဟုတ်ကလားဗျာဟင်ကြိတ်တာသူတကယ်ခေါ်မှာလားဒုခင်မင်းဆွလာမှုစိတ်ကပုတ်မှာလားဟုတ်ကလားဗျာဟင်တော့တို့တတိထံတွေကတို့ခေါ်မှာလားတို့ကြက်တိဝတိတွေကခေါ်မှာလားဟဲ့ဟောဗျာအဲ့ဒါမောဟတိတွေလေအဝိဒါတိလို့ခေါ်ဗျဟုတ်ကလားအဲ့တော့အောက်ကူပဲစုံစုံအထက်ကူပဲ ဆန်ဆန်ဟိုကခေါ်တာမဟုတ်တို့ထဲမှာပို့ခေါင်ကြီးအများကြီးရှိတယ်ပို့ခေါင်ကဘယ်လောက်များတော့တနေ့တနေ့ဟင်ဟုတ်ကလားတနေ့တနေ့ကိုပို့ပို့ခေါင်နေမွေးထားတာဘယ်လောက်များတော့များအဲအဲ့ဒီမွေးထားတာတရားဒါကြီးထွားမယ်ဟိုဖြစ်ထုံးမယ်ဆိုရင်တို့တန္တရာဝတ်တော့ကျွတ်လောက်ပြီဟိုကျွတ်လောက်ပြီတကော လုံးဖူးရဝကြဘာဝကြဘာဝကြလုံးရဒီဝေးထားတော့ပို့ကောင်းနေတွားတော့ကြုတ်မလို့တဲ့ကြုတ်ပါမလားဟဲ့ဒီမှာပို့ကောင်းနေတို့မွေးထားတော့သာပဲအဲ့တော့အကုန်လုံးမှာသွားစေတော့တရားကလည်းအဝေးကြည့်ရင်တော့ကောင်းမှာပေါ့အနည်းကြီးတော့တရားဖြစ်တော့တရားဒုက္ခမရှိဘူးလားဟုတ်တယ်ပို့ဆိုသေးဟုတ်လားလားနားတဲ့ကိုရှိဘူးသူ ဘာဖြစ်လို့တော့ဟိုလူပြည်ကဘယင်ကဟိုအုတ်ချုပ်ရတာလွယ်တယ်ဘောင်းတော့ဘယ်သူဘယ်အိမ်ဘယ်အိမ်ကြည့်လိုက်ကြည့်လိုက်ကိုယ်လုံးနဲ့ကိုယ်လုံးနဲ့ရံဖြစ်ချိန်ရှိသေးလားအားချိန်ရှိသေးလားဟုတ်ကလားအဲ့တော့လူပြည်ကဘယ်တော့တက်ပါတယ်ဟိုနတ်ပြည်ကဟာတွေကဘာမှလုံးမရှိတာဒါဟိုညင်းနေကြခုံနေကြလူနေကြရဲ့နေကြအဲ့ဒါယူသွားအုပ်ချုပ်အောင်ဟုတ်ဟေ့ဟင်အဲ့တော့တရားမင်းကဘလောက်ခက်မတော့ဟေ့ ဟင်အဲထင်းထားတော့တရားပြရရင်တော့အဲတရားမီသိသိခံစားရမှာပဲတိမ်လို့ထင်တယ်ဘယ်လိုတော့ဟိဟင်ဟုတ်ကလားအဲတစ်ဖက်ကခံစားရမှာပါသိတာဟုတ်ရဟုတ်ကလားဟိုမှာဒုက္ခခံရမှာတော့ဘသူသိတော့အဲ့တော့ဒုက္ခခံရမှာကိုဘသူတွက်တယ်လဲဟုတ်ကလားဗျာဟင်အဲတို့ကကောင်းတာလေးတစ်ခွက်တွက်ထားတာဟုတ်ကဲ့ဟုတ်ကလားဟဲ့ကောင်းတာလေးတစ်ခွက်ရဲ့နောက်မှာကောင်းတာလေးတစ်ခွက်ရဲ့ရှေ့မှာဒုက္ခဘယ်လောက်ခံထားတယ်လဲ ဘလောက်လိုက်နေတယ်ဒါမြောင်ကြီးဟုတ်ကလားအဲ့ဒါငကမင်းစည်းစိမ်တောင်ဒီလောက်ဒုက္ခရောက်ရင်ဂလုံမင်းတရိษံကဘယ်လိုနေမလို့ငကားတရိษံကဟောငါပို့ဆိုးမှာဗောဟင်သူတို့ကဘယေဆိုရင်တော့စည်းစိမ်ကြီးလိမ့်မယ်လို့ထင်တာကိုဟုတ်ကလားဗျာအဲတို့ဟိုလူကြီးရောက်တဲ့ကောရပြကကောကောင်းမှာလားသူလည်းဘာသာထုတ်ထားတာမှတ်ဟင်ဟင် ပါဠိထုထားတာမှလို့ဗျသူလည်းဒုက္ခခေါင်းနဲ့ဒုက္ခနဲ့တဲတဲကပဲထင်လိုက်အဲ့တော့ဆင်းရဲအဲ့တော့တရားမင်းကြီးကလည်းပဲဟာငါထင်တာနဲ့ဟုတ်ခလားဟင်ဟင်ခံစားရတာနဲ့ဘလောက်กว่าနေတော့ဟိဟင်စိတ်ကူးရင်နဲ့လက်တွေ့กว่าဘလောက်กว่าနေစိတ်ကူးရင်ကကိုကြိုက်တယ်လို့စိတ်ကူးရင်ကိုရတော့တယ်လက်တွေ့ရကိုကြိုက်တယ်လို့ဖြစ်မလားဟင်အဲစိတ်ကူးရင်နဲ့လက်တွေ့လောက်กว่าတယ် အဲ့တော့စိတ်ညစ်တော့လူပြည်ဆင်းလာပြီးအဲ့ဒီဝိမှာပဲဥပုသ္ဆောင်ဝင်နေဘာဖြစ်လို့တော့ဟိုစိတ်ညစ်လို့ဘာလို့ညစ်တာတော့အာယုံဓူတွေနဲ့တွေ့လို့ထင်တယ်အဲ့တော့အာယုံလိုင်းခွဲဖြစ်တယ်လူပြည်လာတော့ထင်တယ်ကိုကြဟိုတော့နတ်မျိုးတွေဆိုတော့အာယုံဓူတွေထင်တယ်ဟိတောင်အာယုံလိုင်းခွဲဟိလိုင်းခွဲတဲ့နေရာလာရတယ်အဲ့တော့ဂလုံးမင်းကြီးကရောချမ်းသာမထင်လားဟောတရားမှမချမ်းသာလား ဟင်အဲ့တော့သူကလည်းသိညစ်တော့ဥပုံဆောင်ဝင်ရတကူဗျာဟုတ်ကလားဟင်ဘာဖြစ်အဲ့တော့သူကလည်းနိုင်ခွဲလာမှာထင်တယ်ဟိဘောင်းတော်ဂလုံးကြီးသူ့ပြည်သူသွားပြီးအဲဥပုံဆောင်ဝင်နေရင်ဘယ်နေတော့ဟိအာယုံသူတွေနဲ့တွေ့ရင်အတိုက်သူတွေတွေ့အကြိုက်သူတွေတွေ့ကုန်မှာပေါ့ဟုတ်ကလားအခိုက်သူတွေတွေ့ကုန်မှာဆိုလို့ရငကားလည်းဒီတိုင်းထင်တယ်ဟိဒါကကောရဗျာမင်းငါဟောဟိဟင်ဘယင်လောက်ရတာပဲနေတော့ဟိဟင် ဟင်ဟိုတို့ရှေးခေတ်စာတဲ့တိုင်းဆိုညာဥယျာနဲ့တို့အိတ်ရဲဘူးလေဟင်ဟင်တို့နေအောင်အိတ်ခါမှာကိုဟင်ဟိုညလည်းဟိုဟိုသူများအိတ်ပြီးမှနောက်မှအိတ်ရတာတယ်မနဲ့ကြတော့လဲဟိုမိုးတော့ရအောင်သူအိတ်ရအောင်သူများမနှိုးခင်သူထနှိုးရဟင်တော်တော်ချမ်းသာမထင်ဟင်တို့တို့ဒုက္ခရောက်မှာဆိုလို့လောက်ကြမှာဆိုလို့ဟုတ်ကလားဟင်သူများမအိမ်မချင်းသူအိမ် သူများအိမ်မှာအိမ်ဟုတ်ကလားပြီးတော့သူများမနှိုးခင်သူထားရမှာတယ်လေဒါမို့ညင်း300မှာသူတင်ရမယ်အိမ်ရတယ်ဟုတ်ကလားဗျာပြီးတော့လဲဟိုတိုင်းပြည်တိုင်းပြည်တွေနဲ့ရင်ဆိုင်ရတာလည်းရှိအောင်မယ်ထင်ဟင်ဒီဝါယေကိတာတွေယဉ်ကျေးမှုကိတာတွေဒါတကုန်ချင်းတယ်ဟင်ရှိသမျှကိုတအိမ်တောင်ရဲ့ဒုက္ခကိုသင်စားကြည့်ရင်တပြည်တောင်ရဲ့ဒုက္ခသင်စားကြည့်တာပါဟုတ်ကလားဗျာအဲ့တော့သူလည်းသိညေတော့ဥပုသ်ဆောင်ဝင်ရောဗျာဟင် အဲ့တော့ဥယျာဉ်နဲ့သွားတွေ့ဟုတ်ကဲ့သွားတွေ့တော့သူတို့ကအရင်ကလည်းကိုငယ်လေးယောက်တငယ်ချင်းတွေထင်တယ်ဟဲ့တငယ်ချင်းတွေဆိုတော့သွားတွေ့တော့တွေးစကားပြောတယ်ခင်မင်းတကယ်ရှိဟင်အဲ့တော့အတူတူနေကြဟုတ်ခလားဟင်ဟိုတို့ဖိနေတဲ့နေရာလေးတွေသွားပြီးတော့အာတို့ဟောညနေကြရင်လာပြီးတော့ဟိုတနေရာလေးမှာလာလာပြီးတော့စုကြလေစုတော့ဂလုံးကပြောတယ်ငါတိထအကောင်းဆုံး ဟောမကြည်သူ့အစာဖြစ်တယ်ငါကတွေးရသားနဲ့စားကြည့်သိမရှိဘူးသူ့ຢာကရှိဘူးဟင်သူ့ຢာကရှိလားအဲຢာကမရှိတဲ့တော့ငါကြည်တာသင်ကျဲကုန်နဲ့သူပြောအဲ့တော့ငါကတော့အုတ်ဘယ်ဟုတ်မတော်နဲ့ဟုတ်ကလားဟိဟင်ကျောက်ကခမားစားမှမှကျုပ်သိတယ်တဲ့ဟုတ်ကလားဟိအဲ့တော့ဖားကျင်ဖားပစီတော့ဆိုတော့ဟုတ်ကလားဟိသူ့မှာဒေါသပဲလိုက်ဖြစ်တယ် ကြောက်စိတ်ကလည်းဒေါသပဲမဟုတ်လားစားကျင်စားပသိတော့ဆိုတော့သူအသေးခံပြီးတော့ပြီးတောက်တည်တယ်သူတီလာပြီအများဆုံးဟုတ်ကလားဟင်အဲသူတို့ညင်းကြတယ်ဟုတ်ကလားဗျာအဲ့တော့တရားမင်းကတော့ဘယ်ဟုတ်လိမ့်မတုံးကငါသီလအများဆုံးမင်းတို့သိသိဘလောက်ဘလောက်ရှိလို့တုံးနဲ့ငါနတ်သီးသိနဲ့ဟဲ့ငါသီးသိလူတွေသေးမရှိခံနိုင်တဲ့ဟာကိုဒါကိုဆုံးပယ်ပြီးငါလာတဲ့တော့ငါသီလအများဆုံး ဟုတ်ကလားဟင်တရားမင်းကလည်းသူ့တီလာလေးကြွားတကူဗျာဟင်အဲ့တော့ကိုရပြကလည်းဘယ်နေလိမ့်မလို့အိုးခမရတို့တီလာကဘာဟုတ်သေးလို့တော့လဲဟင်ကျုပ်ကလူဘဝဆိုတော့ဟင်ဟိုနတ်အတွေ့နဲ့တူလို့လားဗျာအဲလူအတွေ့ကတော့ဟင်ဘုရားယုံနဲ့တွေ့ရတာတယ်ဟင်ဟိုကနတ်တွေ့ကဥပါဒယုံနဲ့တွေ့ရတာပဲဟုတ်ကလားဗျာပြီးတော့တို့နတ်ပြည်မှာဟိုလူပြည်မှာတော့သူသေတလုံးပိုင်တယ်ဟဲ့ သူတို့ခေတ်တုန်းကတော့တဦးဆိုင်ပိုင်တယ်ဟင်အဲ့လောက်ကြီးအာနာဒီနဲ့စီးဘိန်ဒီနဲ့ယာဓုဒီနဲ့အဲ့ဒါဒီအကုန်ငါပြစ်ပယ်ပြီးတော့လာတဲ့အတွက်ငါပြည်လာများဆုံးဟုတ်ကလားဟင်ဟုတ်ကလားအဲနှစ်ဦးလုံးကြည့်လိုက်ရင်တော့တီလာပြီးယာကနဲ့ဒေါသပယ်တာတယ်လေဟုတ်ကလားပယ်တော့ဟိုတို့တရားတို့ဟိုဂလုံးတို့ဟုတ်ကလားဩရရမင်းတို့နဲ့ကြည့်ရင်သူကယာကပယ်လာတာတယ်လေဟုတ်ကလား ဟိုငကားကကြည့်ရင်တော့ຢာကတယ်မဟုတ်ဒေါသပါပဲလာတာတယ်လေဟင်သူကဒေါသကြောက်စိတ်ပါပဲလာတယ်ဟုတ်ကဲ့အဲ့တော့အဲ့ဒီမှာသူတိလာအများဆုံးဆိုအဲ့ဒီသူတို့လေးဦးတိလာငင်းတပြေးရဟင်ဘသူတိလာအများဆုံးတုံးပြဟင်မွေးလို့ရအောင်ဟင်ဘယ်နဲ့တော့ဖွာကြော့ဖွာကြော့မရမှာပဲဟင်ဘသူတိလာအများဆုံးတော့ဟင် ဟောပြမေးလို့ရတော့ဘူးဗျဟင်အဲ့ဒီမှာတဲ့အငင်းခုံဖြစ်ကြရောဟုတ်ကလားဗျအငင်းခုံဖြစ်ကြတယ်ဟင်သူဒီလာကမြတ်တယ်ငါဒီလာကမြတ်တယ်နဲ့အဲ့ဒီမှာဟိုတို့ဖျားလောက်တော့ကဝိရူဒထင်တယ်ဟင်ပညာရှိထင်တယ်ဟဲ့အဲ့တော့ဒီလိုဆိုရင်မြင်းမနေကြနဲ့တဲ့ဟိုတူးကအလာမီထင်တယ်ဟဲ့တူးကအလာခိထင်တယ်ဟဲ့တခုတူးကအဝါဆိုပါတော့တခုအဲဟိုတခုကြတော့အဖြူဆိုပါတော့အယောင်၄မျိုးပေါ့လေ ဟင်ဟိုအနီလည်းပါမယ်တရားဟောဟင်အဝါလည်းပါမယ်အပြာလည်းပါမယ်အသိလည်းပါမယ်ဆိုပါတော့ဟုတ်ကလားအဲ့ဒီအလံလေးကိုယူခဲ့ကြဟုတ်ကလားဟင်အဲ့တော့ဟိုသူတို့ကြာရကြာရပေါ့လေခုနကတရားကလည်းဒီကြတဲ့အလံယူခဲ့ရတော့ဟိုတို့တိုင်းကြီးတွေနဲ့လေဟင်ဟိုကလုံးကလည်းဒီတိုင်းညတို့တို့ငကားကလည်းဒီတိုင်းညမင်းကလည်းဒီတိုင်းအဲ့ဒါကိုဒီနေဘူးအပြင်ဘက်ကိုထွက်ပြောထောင်းလာဆိုတော့ထောင်းခိုင်းဟင် အဲ့တော့အကုန်လုံးအလံလေးကိုထောင်လိုက်တယ်ထင်တယ်ဟဲ့ဟဲ့လေးခုထောင်လိုက်တော့ဟိုအရိပ်ကြည့်လို့ရှိရင်အနီယာရောအရိပ်ပဲလို့ထပ်တယ်ဟင်ဟိုတို့အဝါကရောဟဲ့အစိမ်းကရောဟဲ့အပြာကရောဟဲ့အရွေးအရေးအရေးအဖိုးနေမိအားနေထွက်တဲ့အရေးပြောတာဘာအောင်ထွက်မလို့ဟင် အဲ့ဒါကိုဟာလုပ်ပြီးဝိရုဒကတော့အတူတူပဲလို့ဆုံးဖြတ်တယ်ဟုတ်ကလားအဲဒုနေရာနဲ့ဆုံးဖြတ်ရင်တော့အတူတူတော့အတူတူပဲလေအဲအမဲရိတ်တွေကြီးတယ်ဆိုတော့ဒါဝိုးကျွတ်လာဝိုးစွတ်လာဟိဟင်သူရီဒေါမနာတာပါလားညာနာတံပြုတ်ပါလားအပင်ခါရိတာပါလားဟုတ်ကလားတိုင်းသူဒီဟုတ်ကလားဝွတ်လွတ်တီလမဟုတ်တဲ့တွေ့ဟုတ်ကလားပြီးတော့သီးသီးနေသွန့်ရတာဒါနအထင်းနေဟိ ဒါရင်ဝတ်လွတ်ဒါနသူဟာဟုတ်သလားအဲ့တော့သူကဟိုအရေးကူကပါတယ်တော့အမဲတွေလေးခုလုံးအမဲလို့ဒါပြောလိုက်တာတယ်အဲ့တော့အမဲဆိုတော့ကွာဒိဗေပြန်ပါလုံးလိုက်တော့ဟင်ဘယ်နဲ့တော့ဝတ်ကျုပ်ဖြစ်နိုင်မှာမလားဟိဟင်ဝတ်သုတ်ဖဲထင်တယ်ဟင်ခုဒုက္ခတွေလည်းဘယ်နဲ့တော့မောင်းလေးရလဲပါဟင်ဟင်ဟင်တို့အာရွှေဘူကလည်းပါလေးမျိုးပဲထင်တယ် တောကလည်းပါဟုတ်ကလားဟင်ဟင်ဟိုမျိုးဒီမျိုးကပါတော့ဟိုကတော့၄ဦးတို့ကတော့၄ဦးကမတူပါဘူးဟင်၄တော့ဘယ်နှဌာနလောက်ရှိမယ်ထင်တော့ဟိမနေဘူးအဲ့ဒါတွေအလံထောင်လိုက်ရင်ဟာမဖြစ်နိုင်ပါဘူးဗျာဘယ်နဲ့တော့အမဲတွေပဲလားဟင်အာမမဲဘူးတဲ့ဟင်ဟင်ဟင် အဲ့တော့ဟိုကတော့အမဲတွေကြီးလည်းဖြစ်တာတို့ကမဲတင်နေလာကြတာတော့ဟိုကဟင်တရားမင်းကလည်းသူ့ဌာနကပြန်လာလာရတာထင်တယ်သူ့စီစိမ်ကိုသွန်းလို့တဲ့ဌာနလည်းပါတယ်ထင်တယ်ဒီမှာလာပြီးဒီလားဆောက်တည်တယ်ဟုတ်ကလားဟိုမှာသွန်းလို့ချင်းထင်တယ်ကြာယူချင်းဟုတ်လားတရားစီစိမ်သွန်းလို့ခဲ့ရပြီဒီမှာဒီလားကြတော့တောင်းစီပြီးဒီလိုထင်တယ်ဟဲ့အဲ့တော့သူတို့သူတို့ကတော့လေးပြီတောင်းလေးဌာနကလာတို့ဒီမှာလည်းအဲလေးပြီတောင်းကဟန်တူပေါင်းများဟင် ဟင်အများကြီးပုဂ္ဂလာဗျာအဲ့ဒါပဲနဲ့တော့အကုန်လုံးအမဲတွေကြီးတယ်ဗျာဟင်အမဲတွေဖြစ်မလားအဖြူတွေဖြစ်မလားဟုတ်ပါမလားဗျာဟင်အဲ့တော့သူခုပြောခဲ့တဲ့စကားလေးကတော့ဟိုသာသနာတွင်နဲ့ကြုံတဲ့ဘုရားသားတော်သမီးတော်သည်ဟုတ်ကလားဝတ်စုံမဖြစ်စေနဲ့ဝတ်လို့ဖြစ်စေရမယ် အဲ့တော့ဝတ်လွတ်ဖြစ်သိခြင်းဘာလို့ရမှာဒါနကိုဒါနနဲ့တူအောင်တယ်ဒါနကဘာလို့သွန်လွတ်တာရယူတာမဟုတ်ဘူးဒီလိုဒီလိုပြုလို့ဘလောက်ဘလောက်ရမှာမျောရင်အမဲဖြစ်သွားမှာနော်ဟုတ်ကလားအဲသီလကတော့စောင့်စည်းတာထင်တယ်ဟုတ်ကလားစောင့်စည်းတာစောင့်စည်းမှသီလထင်တယ်ဗျာဟင်စောင့်စည်းလို့ရှိရင်အထူးမဖြစ်နိုင်ဘူးလားအဲမစောင့်စည်းရင်မိမိစိတ်ကအာယုံနောက်ပါသွားတာနဲ့အမဲမဖြစ်နိုင်ဘူးလား ဒါမို့အာယုံနောက်ကကြည့်နေတာကမိမိစိတ်လာကရင်ကောဟင်အဲ့တော့ဘယ်နဲ့တော့တွားတယ်ခြုံမလာမဲမလားဟင်တေချာပါမလားအဲ20ရန်တသိကောင်းနဲ့ဟင်20ရန်တသိကောင်းနဲ့မှပြောခိုင်းပါဗျာဟင်ဟုတ်ကလားဟဲ့အဲ့တော့တို့ဥပုံနေမို့ဟုတ်ကလားအခါကြီးရဲ့ကြီးမို့ဆိုရယ်မယုဖလာနဲ့ဖြစ်ပါနဲ့ဟုတ်ကလားအဲ့တော့ဒါနာဟုတ် ဒါနနဲ့တူအောင်ဟုတ်ကလားတီလာကြတော့ကောတီလာနဲ့တူအောင်ဟင်ဒါနကဘာတော့လဲစွန့်လွတ်တာပြည်စီကိုစွန့်ထားနဲ့အစွဲကိုလည်းလွတ်ပြလိုက်ငါပြည်စီဆိုတာဟုတ်ကလားဟင်တီလာကတောင်းသေးတာထင်တယ်ဟုတ်ကလားမိမိစိတ်လေအာယုံနောက်ကနေမိုက်နဲ့ဟုတ်ကလားအာယုံနောက်ကကပ္ပါလိပါဒရှိတဲ့ကိလေသာလေမိမိစိတ်မှာလာမကပ်သေးနဲ့ ဆံရတကားပေါက်ကတတိနဲ့သောက်ဟိအဲ့လိုတကားပေါက်တွေနဲ့မစောင့်နိုင်ရင်တော့တို့ဝီဝူဆရာတော်ဘုရားကြီးတို့သုံးတယ်လို့ကတုံထဲရတာခံသိလို့တော့တဏှာကပဲထင်တယ်ဟိဆရာတော်ဘုရားကြီးတော့နာသီဝတစ်ချက်ထဲနဲ့ပြီးသွားဒါကတုံထဲရခံတိုက်တာထင်တယ်လာခြင်းနဲ့ဘက်ကလာခဲ့ဟိကတုံထဲရနေသူဟိတောင်းတော့တာထင်တယ်အဲ့တော့6တကားကတောင်းလို့ကတောင်းတို့မို့တကားတစ်ခုတည်းကပဲဗဟိုကပဲကန်တောင်းလို့ကတောင်း သီလသီလနဲ့တူအောင်တော့အာထုံကေနာကြအောင်စို့